တမန်တော်ဝတ္ထုအခန်းကြီး16အငယ်1မှ8ထိုနောက်မှပေါလုသည်ဒေရဘေမြို့နှင့်လုတ္တရမြို့သို့ရောက်လေ၏လုတ္တရမြို့၌တိမောသေအမည်ရှိသောတပည့်တော်တယောက်ရှိ၏သူ၏အမိကားယုံကြည်သောယုဒမိမဖြစ်၏အဖကားဟေလတလူဖြစ်၏ထိုသူသည်လုတ္တရမြို့ဤကောနီမြို့၌ရှိသောညီကိုတို့တွင် အတရေရှိသောသူဖြစ်၏ပေါလုသည်ထိုသူကို ခေါ်ခြင်းငှာအလိုရှိ၍သူ၏အဖသည်ဟေလတလူဖြစ်သည်ကို ထိုအရတ်တို့၌ရှိသောယူဒလူအပေါင်းတို့သည်တည်သောကြောင့်အယေပြားလှီးခြင်းကို သူအားပေးလေ၏သူတို့သည်မြို့များကိုရှောက်သွားစဉ်တွင်ယေရုရှလင်မြို့၌နေသောတမန်တော်တို့နှင့်တင်းအုပ်တို့သည် စီရင်သော ပြည့်ညတ်တို့ကို အသင်းများကျင့်ဆောင်ဖို့ရာအပ်ပေးကြ၏ထိုတို့အသင်းတော်တို့သည်ယုံကြည်ခြင်း၌တည်ကြည်မြဲမြံသည်ဖြစ်၍အရေးအတွက်အားဖြင့်တနေ့ထက်တနေ့တိုးပွားများပြားကြ၏ဖြုခိပြည်ဂလာတိပြည်ကိုလျှောက်သွားပြီးမှ အာရှိပြည်၌နှုတ်ကပတရားတော်ကို မဟောစေခြင်းငှာတန်ရှင်သောဝိညာဉ်တော်သည်မြစ်တားတော်မူသည်ဖြင့်မုတိပြည်သို့ရောက်၍ ဗိသုန်ပြည်သို့သွားမည်ပြုကြစဉ်ဝိညာဉ်တော်သည် အခွင့်ပေးတော်မမူသောကြောင့်မုတိပြည်အနားမှရှောက်၍တရောမြို့သို့ ရောက်ကြ၏အငယ်ကိုမှဆနှစ်ညအခါပေါလုသည်ဗျာဒိတ်ယူပါယုံကို မြင်ရ၍မာကေဒေါနီလူတယောက်ကမာကေဒေါနီပြည်သို့ကူးပါငါတို့ကိုမဆပါဟုရက်လျက်တောင်းပန်၏ ထိုဗျာဒိတ်ယူပါယုံကိုမြင်ရလျှင်မာကေဒေါနိပြည်၌ဧဝံဂေလိတရားကိုဟောစေခြင်းငှာသခင်ဖျားသည်ငါတို့ကိုခေါ်တော်မူသည်ဟုငါတို့သဘောကျသဖြင့်ထိုပြည်သို့တွားခြင်းငှာချက်ချင်းရှာကြံကြ၏ထိုကြောင့်တရောမျိုးမှတင်မောလွှင့်၍တာမောတရက်ကျွန်းသို့တဲ့တဲ့တွားသဖြင့်နက်ဖြန်နေ၌နာပိုလိမြို့သို့ရောက်ကြ၏ထိုမြို့မှ ထွက်ပြန်လျင် မင်းမှုလွတ်သောမြို့တည်းဟုသောမာကေဒေါနိပြည်တပိုင်းကိုအစိုးရသောဖိလိပ္ပိမြို့သို့ရောက်၍ကာလအတန်အရာနေကြ၏။13ဥပုသ်နေ့၌ငါတို့သည်မြို့ပြင်သို့ထွက်လျှင်၊ပဌနာစရပ်ရှိတတ်ရာမြစ်နားသို့သွား၍ထိုင်ပြီးမှ၊ထိုအရပ်၌စည်းဝေးသောမိန်းမတို့အားဟောပြောကြ၏။14ထိုအခါ နီမောင်းသောအထည်အလိပ်ကိုရောင်းသောတွာတိရဲမြို့သူလုဒိအမည်ရှိသော မိန်းမတယောက်သည်၊ဘုရားသခင်ကို ကိုးကွယ်သောသူဖြစ်၍တရားနာစဉ်တွင် ပေါလုဟောပြောသော အရာကိုမှီဝဲဆည်းကပ်စေခြင်းငှါ၊သူ၏စိတ်နှလုံးကိုသခင်ဘုရားဖွင့်တော်မူ၏။ထိုမိန်းမသည် အိမ်သူအိမ်သားတို့နှင့်တကွဗတ္တိဇံကိုခံပြီးမှ၊ကျွန်မသည်သခင်ဘုရား၌အမှန် ယုံကြည်သည်ကိုတင်တို့သည်ထင်မှတ်လျင်ကျွန်မအိမ်တို့ဝင်၍နေကြပါဟုတောင်းပန်လျက်ငါတို့ကို အနိုင်ထက်တွေးဆောင်လေ၏အငယ်16မှ24ထို့နောက်မှငါတို့သည် ပထနာဇီယသို့တွားစဉ်တွင်နတ်ဝင်ဖြစ်၍အနာဂတ်ကို ဟောသည်ဖြင့်မိမိသခင်တို့အားစီးပွားများကို ပြုတတ်သော မိမငယ်တယောက်သည်ငါတို့ကို စီးကြိုလေ၏ ထိုမိန်းမငယ်သည်ပေါလုနှင့်ငါတို့နောက်သို့လိုက်၍ဤသူတို့ကားအကျွတ်တရားလမ်းကိုငါတို့အားဟောပြောပြသသော အမြင့်ဆုံးသောဘုရားသခင်၏ကျွန်ဖြစ်ကြ၏ဟုဟစ်ကြော်လေ၏။ထိုသို့အဖန်များစွာ ပြုသောကြောင့်၊ပေါလုသည်စိတ်မသာလျက်လှည့်ကြည့်၍၊သင်သည်သူ၏အထဲမှထွက်သွားလော့။ယေရှုခရစ်၏နာမတော်ကို အမှီပြု၍ငါအမိန့်ရှိ၏ဟု ထိုနတ်ကိုဆိုသောခဏခြင်းတွင် နတ်သည်ထွက်သွား၏သူ၏သခင်တို့သည်နောက်တဖန်စီးပွားဖြစ်လိမ့်မည်ဟုမျှော်လင့်เสียအကြောင်းမရှိသည်ကိုသိမြင်လျင်ပေါလုနှင့်တိလာတို့ကိုဖန်စီဆွဲငင်၍ယုံတော်သို့ပို့ကြ၏စစ်ကဲမင်းထံသို့ရောက်သောအခါဤသူတို့သည်ယူဒလူဖြစ်လျက်ငါတို့မြို့ကိုနှောက်ယှက်တတ်ပါ၏ယောမလူဖြစ်သောငါတို့သည်မခံမယူမကျင့်အပ်သော ဘာသာထုံနှံများကို ဟောပြောသွန်သင်တတ်ပါ၏ဟုလျှောက်ဆိုကြလျင်စုဝေးသောလူတို့သည် သူတို့တစ်ဖက်၌တပြိုင်နက်ထကြ၏စစ်ကဲမင်းတို့လည်းသူတို့၏အဝတ်ကိုချွတ်၍ကျိန်လုံးနှင့်ရိုက်စေခြင်းငှာစီရင်ကြ၏ရိုက်၍ဒဏ်ချက်များရှိပြီးမှ လုံခြုံစွာစောင့်စီဟုထောင်မှုကိုမှားလိုက်၍ထောင်ထဲမှလှောင်ထားကြ၏ ထိုသို့မှာလိုက်သည့်အတိုင်းထောင်မှုသည် အတွင်းထောင်ထဲမှလှောင်၍ထိတ်ခတ်လျက်ထား၏အငယ်25မှ34တန်းကုန်ချိန်၌ပေါလုနှင့်တီလာတို့သည် ပထနာပြု၍ဘုရားသခင်ကိုချီးမွမ်းလျက်တည်ခြင်းဆိုလေ၏ထောင်ထဲမှနှောင်ဖွဲ့ခြင်းကိုခံရသောသူတို့သည်နားထောင်ကြ၏ထိုခဏချင်းတွင်မြေကြီးသည် ပြင်းစွာလှုပ်သောကြောင့် ထောင်ချရင်လည်းလှုပ်ရှား၏တကားရှိသမျှတို့သည် ချက်ချင်းပွင့်၍လူအပေါင်းတို့သည်နှောင်ဖွဲ့ခြင်းနှင့်လွတ်ကြ၏ထောင်မှုသည်နိုး၍ထောင်တကားများပွင့်လျက်ရှိသည်ကိုမြင်လျင်နှောင်ဖွဲ့ခြင်းကို ခံရသောသူတို့သည် ထွက်ပြေးကြပြီဟုထင်မှတ်သည်နှင့်ဓာကိုအိမ်မှဆွဲထုတ်၍ကိုအသက်ကိုတတ်မြည်ပြုလေ၏ဘောလူကလည်းကိုကိုအပြစ်မပြုနှင့်ငါတို့အပေါင်းသည်ရှိကြ၏ဟု ကြီးသောအတန်နှင့်ဟစ်၍ပြောဆို၏ထောင်မှုသည်ညှိထွန်းသောမိကို တောင်းပြီးမှ ပြေးဝင်၍ပေါလုနှင့်တီလာတို့၏ခြေရင်း၌တုံလုံးလျက်ပြက်ဝတ်လေ၏သူတို့ကို ပြင်သို့ထုတ်ပြီးလင်လဲသခင်တို့အကျွန်ုပ်သည်ကယ်တင်ခြင်းသို့ ရောက်အံ့သောငါအဘယ်သို့ပြုအပ်ပါမည်နည်းဟု မေးလျှောက်လေ၏ထိုသူတို့ကလည်းသခင်ယေရှုခရစ်ကိုယုံကြည်လော့ယုံကြည်လင်သင်နှင့် သင်၏အိမ်သူအိမ်သားတို့သည်ကယ်တင်ခြင်းသို့ ရောက်ကြလိမ့်မည်ဟု ပြောဆိုလျက်ထိုသူမှဆ၍သူ၏အိမ်၌ရှိသမျှသောသူတို့အားသခင်ဖျား၏နှုတ်ကပတရားတော်ကို ဟောကြ၏ထိုညထိုအချိန်နာရီ၌ပင် ထော်မှုသည်ပေါလုနှင့်တီလာတို့ကိုယူ၍ဒဏ်ကျက်ရာများကို စေးကြောပြီးလျင်မိမိလူ အပေါင်းတို့နှင့်တကွဗတ္တိဇံကို ချက်ချင်းခံလေ၏တဖန်ပေါလုနှင့် တိလတို့ကိုမိမိအိမ်သို့ခေါ်ပင့်ပြီးမှသူတို့ကိုလုပ်ကျွေး၍ဘုရားသခင်ကိုယုံကြည်လျက်၊အိမ်သူအိမ်သားအပေါင်းတို့နှင့်တကွဝမ်းမြောက်ခြင်းသို့ရောက်လေ၏။နံနက်ရောက်သောအခါစစ်ကဲတို့သည်ရုံးလုလင်တို့ကိုစေလွှတ်၍ထိုလူတို့ကိုလွှတ်စေဟု မှာလိုက်ကြ၏။ထိုစကားကို ထောင်မှူးသည် ပေါလုအားကြားပြော၍၊ ကိုယ်တော်တို့ကိုလွတ်စေခြင်းငှာစစ်ကဲတို့သည် စေလွတ်ကြပါပြီထိုကြောင့်ယခုထွက်၍ငြိမ်ဝတ်စွာကြွသွားတော်မူကြပါဟုလျှောက်လင် ပေါလုကယောမလူဖြစ်သောငါတို့ကိုဓမ္မတအတိုင်းမစီရင်ဘဲလျက်စစ်ကဲတို့သည် ထင်ရှားစွာရိုက်၍ထောင်ထဲမှလှောင်ထားပြီးမှတိတ်ဆိတ်စွာနှင်ထုတ်ကြမည်လောထိုတို့မပြုသင့်ကိုယ်တိုင်လာ၍ငါတို့ကို နှုတ်ယူကြစေဟုယုံလူလင်တို့အားပြောဆို၏ထိုစကားကိုယုံလူလင်တို့သည်စစ်ကဲတို့အားကြားလျှောက်၍ပေါလုနှင့်တိလတို့သည်ယောမလူဖြစ်ကြောင်းကိုစစ်ကဲတို့သည်ကြားသိသောအခါကြောက်ချင်းတို့ရောက်၍ကိုယ်တိုင်လာပြည်လျင်ချော့မော်သောစကားနှင့် သူတို့ကိုနှုတ်ယူ၍ထိုမြို့မှထွက်သွားပါမည်အကြောင်းတောင်းပန်ကြ၏ထိုအခါပေါလုနှင့်တိလတို့သည် ထောင်မှထွက်၍ လူဒီအိမ်သို့ဝင်သည်ဖြင့်ညီအစ်ကိုများကိုတွေ့မြင်၍သက်သာစေပြီးမှထွက်သွားကြ၏။